ယနေ့ဣရိယာပဋ္ဌာပိုင်းမှာရတဲ့ဣရိယာပုရှုမပုံလေးကိုဘုန်းကြီးဒီနေ့ဟောကြားပေးမှာဖြစ်ပါတယ်။ကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိတိတော်ဝါတိတော်မိတိပဇာနာတိနိတိနောဝါနိတိနောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိလို့ဒီလိုမြတ်စွာဘုရား ဣရိယာပဌာပိုင်းမှာဣရိယာပု၄ပါးရှုမှတ်ပွားများအာထုပုံတွေကိုဟောကြားထားတော့ညာတော်အပြင်ဘုန်းကြီးတို့ကမ္မဋ္ဌာန်းရိပ်တာတွေမှာထိုင်တဲ့ဣရိယာပုဂ္ဂိုလ်သာပြဏထားပြီးဟောကြားတာဖြစ်ပါတယ်။အထူးအပြင်ရပ်ပြီးရှုမှတ်တဲ့ဣရိယာပုနဲ့ဟောကြားတဲ့ပုဂ္ဂိုလ်ကနည်းပါတယ်။ဒီတိရိပ္ပဏသုတ်တံကို တည်တည်ချာချာပြည့်စုံတင်ကြားပြတ်တာပေးတဲ့နေရာဌာနတွေပဲဒီရတဲ့ဣရိယာပုဂ္ဂိုလ်ညွှန်ကြားပေးပါတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဓိတော်ဝါဓိတော်မိဒီပဇာနာတိရနေတဲ့အမူအရာလေးကိုလည်းရတဲ့အမူအရာလေးသိအောင်ရှုတယ်။ရှုတဲ့အခါကာလမှာတော့ခုဘုန်းကြီးတို့ဈဉ္ဉံလျှောက်လို့ဈဉ္ဉံလန်းဆုံးပြီဆိုတဲ့အခါမှာရတယ် ဈဉ္ညာနဲ့ဆုံးတဲ့ကံမှာတခါတည်းလှက်ပတ်ပြီးတော့ပြန်ပြီးဒီဘက်ကိုပြန်လှည့်သွားတာမဟုတ်ဘူးဈဉ္ညာဆိုတာပါဠိလိုစင်ကမစင်ကမဆိုတာခောက်တုံပြန်တာကိုပြောတာလမ်းလေးတလမ်းနဲ့ပုံမှာခောက်တုံခောက်ပြန်လျှောက်တာဒီဘက်လမ်းကနေဟိုဘက်လမ်းဟိုဘက်လမ်းကနေဟိုဘက်လမ်းဒီလိုလျှောက်တာမဟုတ်ဘူးတလမ်းနဲ့ပဲယူထားတယ် ဒီလမ်းကြောင်းလေးတလမ်းနဲ့ပါယူထားပြီးဈေးညာလမ်းကိုတတ်မှတ်တဲ့နေရာရောက်တော့ဆုံးပြီဆိုရင်အဲ့ဒီဆုံးတဲ့နေရာရောက်တာ ਨੇ ဆုံးခြေတော်လေးကိုဆုံးရဆုံးရပြီးမျက်စိလေးကိုမိတ်လိုက်ပါမိတ်ပြီးတော့မိမိခန္ဓာကိုယ်တကိုယ်လုံးကိုစံပြားက ခြေပြားတိုင်တကိုယ်လုံးအာယုံဆိုင်ရတယ်အဲ့ဒီမှာစံပြားကနေပြီးတော့တကိုယ်လုံးကိုအာယုံဆိုင်ပြီးတော့ရက်တယ် ဒီရက်နေတဲ့အမူအရာအာယုံလေးကိုအာယုံဆိုင်ပြီးရက်တယ်ရက်တယ်၃ချက်၅ချက်ဒါတော့မှရအဲ့ဒီမရက်တဲ့ခါမှာတပြင်းလေးပါတစ်ခါတရားမှာတပြင်းလေးပါချလိုက်တယ်အဲ့ဒီတပြင်းချတာလေးနဲ့အတူပဲရက်တယ်ရှုလိုက်အဲ့ဒီလိုရက်တယ်လို့ရှုပြီးတော့၅ချက်သို့မဟုတ်၃ချက်၅ချက်ဒီလောက်ရှုပြီးပြီဆိုရင်တစ်ဖက်ကိုလှည့်တယ် လဲတဲ့အခါမှာလည်းပဲလက်ချင်းစိတ်ကလေးပုံမယ်ဆိုရင်လက်ချင်းစိတ်ကလေးပါထည့်ပြီးရှုရတယ်လက်ချင်းနဲ့လက်ချင်းခန္ဓာကိုလှည့်နေပြီဆိုရင်အောက်ကခြေပြားခြေပေါ်ကနေပြီးလှည့်နေတာလေးကိုအာယုဆိုင်လှည့်တယ်ခြေတော်လေးလှည့်နေတာလေးကိုအာယုဆိုင်ခြေတော်လေးလှည့်နေပေမဲ့တကူလုံးလှည့်လိုက်နေတာပါအဲဒီမှာလှည့်တယ်လှည့်တယ်ရှုသွားမဲ့ဘက်ကိုမျက်နှာမူမိလောက်ပြီဆိုရင်အဲဒီမှာရက်တယ်ရက်တယ်ပြန်ရှု အဲဒီလိုရက်တဲ့မူရလေးရှုပြီးပြီဆိုမှမျက်တော်လေးပြန်ဖွင့်လိုက်ဖွင့်ပြီးရင်ဒီဘက်ကိုပြန်ရှောင်းရှောင်းလို့ပြန်ဆုံးပြီဆိုရင်ဆုံးတဲ့နေရာလေးကိုရက်တယ်ရက်တယ်မှအဲဒီလိုရက်နေတဲ့အမူအရာလေးကိုမိမိကဆံပြားကခြေပြားတိုင်အောင်တစ်ခုလုံးကိုအာရုံစိုက်ပြီးရက်တဲ့အမူအရာလေးရှုတာဒါကဈဉ္ညာဏ်ဆုံးတဲ့အချိန်လေးပေါ့တိတ္တအနေအားဖြင့်ကိုဟာ ထိုင်တဲ့ဣရိယာပုမှာဝေဒနာတွေပြင်းပြင်းထန်ထန်ဖြစ်လို့ဝေဒနာတွေကိုလွန်မြောက်အောင်လည်းမရှုနိုင်လို့ကိုယ်လည်းသိမခံနိုင်လို့ဆက်ပြီးတော့ထိုင်ဣရိယာပုမရှုနိုင်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရက်တဲ့ဣရိယာပုလေးနဲ့ရှုရတယ်တင့်တော်တဲ့နေရာလေးမှာကိုမတ်တကလေးရပြီးတော့ဇုံရက်ပြီးတော့တကူလုံးဆံများကခြေပြားတကူလုံးအာယုဆိုင်ပြီးရက်တယ်ရက်တယ်ရှုတယ် ပထမပိုင်းမှာအဲ့ဒီရက်နေတဲ့မူရာလေးကိုရှုနေရင်းနဲ့ပဲလက်ကလေးတစ်ဖက်ကရှေ့ကိုပိုက်ထားတာဆိုတော့အဲ့ဒီမှာလမောင်းလေးနဲ့ဝမ်းပိုင်းနဲ့သွားထိနေတဲ့ခါကျတော့ရက်တယ်လို့ရှုရင်းနဲ့ပဲဟောင်းမှုပိန်မှုလေးအထင်ရှားနေတယ်အဲ့ဒီကမှာဖောင်းနေပိန်နေဖောင်းနေပိန်နေရရင်နဲ့ရှုနေရတယ်အဲ့လိုရရင်နဲ့ဖောင်းတာပိန်တာလေးရှုနေတယ် ဒီလိုရှုနေရင်းကနေပြီးတော့တကူလုံးပါသိလာတယ်ဆိုရိမ့်ပြီးလှုပ်နေတဲ့သဘောလေးတွေတွေ့နေရတယ်အဲဒီကမှာယောဂီကရိမ့်နေလို့ပဲရှုရှုလှုပ်တယ်လို့ပဲရှုရှုနေအဲဒီလိုရိမ့်နေတာလှုပ်နေတာလေဝါယောဓာတ်ကြီးတယ်ပဲနေ ဒီကတည်းကဒီလိုရက်တယ်လို့ဒီကိုယ်လုံးဆံများကခြေပြအာယုံဆိုင်ပြီးရှုနေတဲ့ခံမှလည်းပဲယောဂီရဲ့ဉာဏ်ထဲမှာဘယ်လိုသိနေလဲဆိုတော့မိမိခန္ဓာကိုယ်ကြီးရက်နေတဲ့အမူအရာကိုမထင်ရှားပဲနဲ့တောင့်တင်းနေတဲ့သဘောထင်ရှားတယ်။ရက်တယ်လို့ရှုတဲ့ခံမှ တောင့်တင်းနေတဲ့သဘောထင်ရှားတယ်။အဲဒီခံမှယောဂီကတောင့်နေတောင့်နေသို့မဟုတ်တင်းနေတင်းနေရှုနေလို့ရတယ်။ရိမ့်နေရိမ့်နေလှုပ်တယ်လှုပ်တယ်ရှုနေလို့ရတယ် ရက်တဲ့ကံမှာတော့ဒီတောင့်တင်းနေတာနဲ့ရင်းရိုက်နေတာလှုပ်ရှားနေတာထူထင်ရှားပါတယ်တချို့ပုဂ္ဂိုလ်ရှုနေတဲ့ရှုနေရင်းနဲ့ပဲမူးလို့ဆိုပြီးတော့အဲ့ဒီမှာမရှုနိုင်ဘူးဆက်ပြီးတော့ဘာကြောင့်လဲဆိုရင်လှုပ်နေလို့ရိမ့်နေလို့အဲ့ဒီတော့ရိမ့်နေတာလှုပ်နေတာလဲဝါယောဓာတ်တောင့်နေတာတင်းနေတာလဲဝါယောဓာတ်ပဲရက်တဲ့ကံမှာရက်တယ်လို့ရှုမှတ်နေတဲ့ကံမှာအဲ့ဒီတောင့်တင်းနေတဲ့သဘော လှုပ်ရှားရင်းရိုင်းနေတဲ့သဘောဘုံမို့အောက်ကနေပြီးတော့ထောက်ကန်ထားတဲ့သဘောဒီသဘောလေးတွေသိနေတာဝါယောဓာတ်ကိုသိတာပဲရက်တယ်လို့သာရှုနေတာသိနေတာကဝါယောပဲတောင့်တင်းနေတာသဘောသိတယ်ထောက်ကန်နေတာသိတယ်ရင်းရိုင်းနေတာသိတယ်ဒါကြောင့်ယေရှုရှင်မာသီဆရာတော်ဘုရားကြီးကထောက်ကန်တောင့်တင်းလျော်ခြင်းတမည်ရင်းရိုင်းလှုပ်ရှားရွေသွားတတ်သည် သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောတတိမှန်မြတ်ယောဂီလို့ဒီလိုဆောင်ဘုတ်လင်္ကာလေးတောင်မှစီကုံထားတယ်။ဒါမို့ရင်းရိုင်နေတာလဲဝါယောတလှုပ်ရှားနေတာလဲဝါယောတတောင့်တင်းနေတာလဲဝါယောတထောက်ကန်နေတာလဲဝါယောတဒီသဘောတွေကဝါယောတကြီးတယ် မိမိရဲ့ခန္ဓာကိုယ်ပုံမှန်တရားမထင်ရှားပဲနဲ့ဒီသဘောလေးတွေထင်ရှားနေရင်တဝါယောဓာတ်ကိုသိတာအဲ့ဒီဝါယောဓာတ်ကယုတ်ပဲအဲ့ဒီလိုရင်းရိုင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘော တောင့်တင်းနေတဲ့သဘောလေးကိုသိတာကနာမည်အဲ့ဒီမှာရက်တယ်လို့ရှုနေတဲ့အခါမှာဘာလဲဘာသိလဲဆိုယုတ်နဲ့နာမည်လာသိတာယုံနာမဲ့လာသိနေတာပဲ ရှင်းနေတာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဘာနဲ့ပါရှိတာလဲဆိုရင်တော့ယုံနဲ့နာမယ်ဒါပဲတွေ့နေရတာဒီတိချာချာရှုလေဒီတိချာချာတကယ်သဘောလေးတွေတွေ့နေလေပဲတေချာစူးစိုက်ရှုလေတောင်းတနေတာလေးတွေတွေ့ရရင်ရင်နေတာလေးတွေတွေ့ရလှူရှားနေတာလေးတွေတွေ့ရဒီသဘောလေးတွေပဲတွေ့နေတာထောက်ခံနေတဲ့သဘောလေးတွေ့ရ အဲ့ဒီဝါယောတန်ရဲ့သဘောလေးပဲသိနေတာဒီချက်ဆိုင်ပြီးရှုနေကြည့်ခန္ဓာကိုယ်ပေါ်မှာဒီရက်နေတဲ့ကာကလာလေးမှာဟိုနေရာကလှုပ်နေဖြစ်လိုက်ဒီနေရာကယုတ်ရွှေကနေဖြစ်လိုက်ဒီနေရာကတင်းကနေဖြစ်လိုက်ဟိုနေရာကပူကနေအေးကနေဖြစ်လိုက်တယ်ခန္ဓာကိုယ်ပေါ်မှာဖောက်ပြန်နေတဲ့သဘောလေးတွေတွေ့နေနေမယ်အဲ့ဒါလေးတွေရှုနေပဲဒီတိုင်းပဲသူဖြစ်တဲ့အတိုင်းရှုနေပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့ ရှုစရာအာယုံရောရှုစိတ်ကလေးရောပေါ်ပြီးပြောင်းဖြစ်ပြီးပြက်နေလို့မမြဲတဲ့သဘောကြီးတွေပဲတွေ့နေတာပဲဒီသဘောလေးပဲဒါရက်ပြီးရှုနေရင်လည်းပဲအနိစ္စ ानु ပတ္တနာဉာဏ်ပေါ်နေတာဖြစ်ပြဉာဏ်ပေါ်နေတာပဲဆက်ရှုနေလို့ရှိရင်ရှုမှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတဲ့ဒုက္ခကိုလိုတိုင်းမဖြစ်လို့စိုးမရတဲ့အနတ္တ အဲ့ဒီသဘောတွေပဲဉာဏ်မှာတက်ဝင်ပြီးဒီဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်မဉဏ်ပူဉာဏ်နိဗ္ဗာန်မျက်မှောက်ပြုသွားတာပဲဘုရားတို့မြတ်စွာဘုရားလက်ထက်တော်ကကလတုံးကပပ္ပန္ဒဝါဒီတိတ်တဆိုတဲ့မထေရဘာရှိပါတယ်အဲ့ဒီမထေရမြတ်စွာဘုရားတန်ခါတကမတန်းယူပြီးတော့အဲ့ဒီမှာတင့်လျော်လျောက်ပတ်တဲ့နေရာမိမိတရားထုတ်ဖို့ရှာတဲ့အခါမှာပဂရိလှိုင်ကူကြီးသွားတွေ့တယ် အဲ့ဒီမှာပဂရိလိုင်ကိုကြီးကိုသွားတွေ့တဲ့အခါကလည်းကြတော့ဒီနေရာတရားအထုတ်လို့အင်မတန်ကောင်းမဲ့နေရာပဲသို့တော်လည်းပဲဒီနေရာလေးတော့တွေ့နေပြီမိမိစွန့်ခံဖို့စွန့်ခံရွာနိနိနာနာရှိမလားရှာအောင်မှပဲဆိုရှာတဲ့အခါမှာတိုးထဲမှာတကင်းစိုက်ပြိုးလောက်ကနေတဲ့တိုးတဲလေးတည်းတွေ့တဲ့အခါအဲ့ဒီမှာတိုးထဲမှာရှိတဲ့မိသားစုများက စွန့်အဖြစ် ဆွမ်းအတွက်တာဝန်ယူပြီးတော့စက္ကလူတမ်းမဲ့အကြောင်းတွေကိုလျှောက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာဆွမ်းကအိမ်နေနဲ့လည်းပဲပြည့်စုံနေပြီနေရာကလည်းပဲပြည့်စုံနေပြီဆိုဒီနေရာလေးဟာတင့်လျော်ဆုံးပဲနေရာရွေးအဲ့ဒီလိုနေရာလေးရွေးချယ်ပြီးတော့ဒီနေရာလေးနေမယ်အားထုတ်မယ်ဆိုတဲ့အခါကျတော့ဒီလမ်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာလို့ရှိရင်အဲ့ဒီမှာနေတဲ့နတ်တွေဆောက်ရှောက်တဲ့နတ်တွေဟာမနေနိုင်ဘူး တိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့အနိနာမှာမနေနိုင်ဘူးသူ့ရဲ့မြင်တဲ့နေရာမနေနိုင်ဘူးလေညာအရမနေနိုင်ဘူးအဲဒီမှာတင့်လျော်တဲ့နေရာရွှေ့နေရတယ်အထူးအဖြင့်အဲဒီလိုလေကုံမှာစောင့်နေတဲ့နတ်တွေဆိုတာကအောက်နတ်တွေလေဘုံစိုးယုတ်စိုးဆိုတဲ့လူနတ်တွေဒီနတ်တွေမှာတာမန်ပုဂ္ဂိုလ်တွေလူတွေလိုပဲအိမ်အောင်သားမွေးရှိတယ်သူတို့မှာသားတွေသမီးတွေနဲ့ အဲ့ဒါနဲ့တိလနဲ့ပြည့်စုံတဲ့ဒီရဟန်းတော်လေးရောက်လာတဲ့အခါကျတော့နေလို့မဖြစ်တော့ခုပြင်မဲ့တနေရာမှာတင့်လျော်တဲ့နေရာလေးမှာနေရတယ်။အဲ့ဒီလိုနေရာရွှေ့ပြီးနေရတဲ့အခါကလည်းကြတော့သားလေးတွေသမီးတွေကမနေနိုင်ခုနေရာကုန်မဟုတ်တော့။အဲ့ဒါအိမ်ပြန်မယ်အိမ်ပြန်မယ်ဒီလိုပဲပြောနေကြတာမေဟုတ်ကွယ်။ရဟန်းတော်လေးဒီမှာကြာကြာနေမှာမဟုတ်ပါဘူး။ तू မနေတဲ့အခါမှာ तू ပြန်သွားမှာငါတို့ပြန်ပြီးအိမ်မှာရွှေ့အောင်ပေါ့။ ချွန်မောပြီးတော့ထားတယ်သို့တော်လည်းပဲကလေးတွေကမနေဘူးအိမ်မပြန်မပြောဒါနဲ့ရဟန်းတော်လေးအချိန်ကြီးလိုက်တော့လေပြန်မဲ့အနေထားမတွေ့တော့ဘူးမတွေ့တော့ရဟန်းတော်လေးပြန်အောင်ဆိုရင်တော့အပြစ်ရှာပြီးမောင်းထုံမှဖြစ်မယ်ဒီရဟန်းတော်လေးကိုအပြစ်ရှာပြီးမောင်းထုံမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာရဟန်းတော်လေးရဲ့တိခါဘုဒ္ဓေညူတာလျှောက်တာကြောင်းတာကြားတာဆွမ်းတာကွက်တာ ရှိသလားဆိုပြီး အပြစ်ရှာတယ်ရှာလို့မတွေ့ဘူးအဲ့ဒီမှာရှာလို့မတွေ့တဲ့အခါကလည်းကြတော့ဒီကိုယ်တော်လေးကိုယ်တိုင်ပဲအပြစ်ကြအောင်ဖန်တီးမှပဲဆိုပြီးတော့သူစွမ်းခံနေတဲ့စွမ်းခံအိမ်ကကလေးငယ်လေးကိုလေပင်ကိုလိန်ထားလိုက်တယ်နှက်ကနှက်ကင်ထားတယ်ခေါ်တာပေါ့နော်လေပင်လေးလိန်ထားလိုက်တဲ့အခါကလည်းကြတော့အဲ့ဒီကလေးငယ်လေးရဲ့ ပါဇက်ကလည်းဖိတ်လို့မရတော့တရေတွေထွက်နတ်တွေထွက်မြေလူမြေဝတ်တွေထွက်စာကြည်တလူလည်းစားလို့မရအဲ့လိုဖြစ်နေတဲ့အခါကလည်းကြတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်လည်းပဲဘယ်လိုမှမပြုစုတတ်ဒါနဲ့ဒီလိုင်ကိုစောင့်တဲ့နတ်ကနေပြီးတော့အဲ့ဒီမှာပုကပ်ပြီးတော့ပြောတဲ့အခါတင်သားလေးကြောက်ရှင်လို့ရှိရင်တဲ့ သင်တို့အိမ်မှာဇွမ်းခံကြွနေတဲ့ယဟန်တော်လေးထံကဆေးဝါးတွေပါလိမ့်မယ်တဲ့သူစီမှာဆေးဝါးတောင်းဆိုပြီးဆေးတောင်းခိုင်းတာအဲဒီလိုဆေးဝါးတောင်းခိုင်းတဲ့အခါကလည်းကြတော့အရှင်ဖြစ်တဲ့ပုဂ္ဂိုလ်မိခင်ကြီးကမတောင်းခြင်းဘူးယဟန်တန်ဃာတော်များထံကဘာမှမလိုခြင်းဘူးတဲ့တောင်းခြင်းဘူး ဒီလိုဆိုရင်ဆေးမတောင်းကျင်ဘူးဆိုရင်ယဟန်တန်ဃာတော်တွေဒီလိုတော်ရဆောက်တည်တဲ့ပုဂ္ဂိုလ်တွေဆိုတာကရိုးနာပေါ့နာချီတဲ့နာအဲ့ဒီနာတွေပါတယ်အဲ့ဒီနာလေးတောင်းပြီးတော့တင့်ရဲ့သားလေးကိုနှာခေါင်းထဲမှာနာနာနှက်ပြီးတော့နာမုံလေးထည့်ပြီးမှုတ်လိုက်အဲ့ဒီကမှ तू နာချီလိမ့်မယ်ချီတဲ့ကမှ तू လေဝင်းကြီးလိမ့်နေတာပျောက်သွားလိမ့်မယ်အဲ့တော့ရဟန်းတော်လေးစီကအဲ့ဒီကရိုးနာလေးတောင်းပေါ့ ဒါလည်းပဲမတောင်းကျင်ဘူးရဟန်းတော်များတန်ကဘာတစ်ခုမှမလိုချင်ဘူးဆိုတော့ခဲဒီလိုဆိုရင်ကောင်းပြီအဲ့လိုမလိုချင်ရင်ရဟန်းတော်လေးလာတဲ့အခါမှာသူ့ရဲ့ခြေတော်လေးကိုဆေးပြီးတော့ခြေဆေးရည်လေးယူအဲ့ဒီခြေဆေးရည်လေးယူပြီးတော့တင့်ရဲ့သားလေးကိုတောက်လိုက်ရင်ဒီယောဂပြောင်းမယ်ဆိုတော့တလောက်ကတော့ရတယ်ကိုယ့်အကူလုပ်ယူရမယ်ဆိုရင်ရတယ်ဆိုအဲ့ဒါနဲ့ ရဟန်းတော်လေးအိမ်ကိုဆုံးကန်ကြွလာတဲ့အခါကလည်းကြတော့ခုံလေးပေါ်မှာခင်းပြီးရဟန်းတော်လေးထိုင်ခြေတော်လေးတွဲလန်းချထားတဲ့အခါကလည်းကြတော့ရှင်ဗျာရှင်ဗျာခြေတော်တွေအဲ့ဒီမှာရှုနေပုံနေညစ်ကြေးတွေလူပိနေတပြီးတော့ခြေတော်ဆေးလိုက်မယ်ဗျာဆိုပြီးတော့ဓမ္မကြီးကအပေါ်ကနေခြေတော်ပေါ်မှာရည်နဲ့လောင်းလောင်းပြီးတော့အောက်ကနေရည်နဲ့ခံခွနဲ့ခံထားလိုက်တယ်အဲ့ဒီလိုခံထားပြီးတော့ ရဟန်းတော်လေးရဲ့ခြေစည်းရည်လေးကိုယူပြီးတော့သူ့သားကိုတောက်လိုက်တဲ့အခါကလည်းကြတော့အဲဒီမှာလေပင်ကြီးလေးနေတာပျောက်သွားအဲဒီမှာလေပင်ကြီးလေးနေတာပျောက်သွားတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်လည်းဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နောက်ဆွမ်းများလောင်လူရဟန်းတော်လေးဆွမ်းများဖုံးပေးပြီးတဲ့အခါကလည်းကြတော့အဲဒီတင်ကူပြန်လာတာလိုင်ကူပြန်ရောက်တဲ့အခါကလည်းကြတော့အဲဒီလိုင်ကူမှာစောင့်တဲ့နတ်က ဆေးဆရာကြီးပြန်လာပြီလားဆိုပြီးတော့အဲဒီမှာငေါ့တော့တော့နဲ့အတန်ပြုတ်ပြီးတော့နှုတ်ဆက်တဲ့အခါကလည်းကြတော့ရဟန်းတော်တွေကသင်ဘသူလဲကျွန်ုပ်ဆေးဆရာမဟုတ်ဘူးရဟန်းတော်တို့ညီသည်ဆေးဝါမကူကောင်းဘူးရဟန်းတော်များဆေးဝါမကူကောင်းဘူးပေတယ်မဟုတ်ကောင်းဘူးတရားရိုက်မကောင်းမလုပ်ကောင်းဘူး ဘုန်းကြီးတို့ယရနာဓိပံဖျောင်းနေလက်ဖွဲ့တွေဖျောင်းတိုင်းနေလက်ဖွဲ့တွေဒါလုံးနေစသည်ဒါတွေပေးကောင်းတာမဟုတ်ဘူးယန္တော်များအဲ့လိုပေးလို့ရှိရင်အဲ့ဒီပေးလို့ဒီမိသားစုကမိမိကိုကျေစုတင်ပြီးစားစရာလူလဲအဲ့ဒီလူတဲ့စားစရာကိုဖုံးပေးတိုင်းအာဘသနာကျောင်းဆောင်လူမယ်ဆိုရင်လည်းပဲကျောင်းပေါ်မတက်နဲ့ကျောင်းရိပ်ကလေးနင်းတာနဲ့ကိုပဲအာဘသနေပြီဒါကြောင့်ယဟန်တော်တို့မှာစေဝါကုသတာ ဗီဒီဟောတာတာရိုက်တာဒါတွေမလုပ်ကောင်းဘုရားရှင်ခွင့်ပြုမထားဘူးအဲ့လိုဆိုတော့ဘုရားခွင့်မပြုတဲ့စေကုသမှုကိုအခုဒီမှာရဟန်းတော်လေးကိုစေကုသတယ်ဆိုတဲ့အနေအချင်းဆွဆွဲပြီးတော့လိုင်ကူဆောင်နတ်ကလိုင်ကူကနေမောင်းထုတ်ဖို့ကြိုးစားတာကိုယ်တိုင်ပန်တီးပြီးတော့အဲ့ဒီမှာငါဆေးဆရာမဟုတ်ဘူးစဉ်းစားပါတဲ့သင်ဟာဆေးဆရာပဲသင်စီကူပါတယ်မကူဘူး စဉ်းစားကြည့်ပါဦးစဉ်းစားကြည့်လေဘယ်တော့မှငါမကူခဲ့ဘူးဒီကနေ့ရောမိတယ်ဒီကနေ့လည်းငါမကူခဲ့တင်းရဲ့စွန့်ကအိမ်မှာရှိတဲ့ကလေးကိုတင်းဒီကနေ့စီးကူခဲ့တယ်မလားမကူခဲ့ဘူးတင်းရဲ့ခြေစည်းရည်နဲ့ဒီနေ့တောက်လိုက်တဲ့အခါတောက်သွားတယ်အဲ့ဒီကတင်းစီးကူတာမဟုတ်လားမေးတယ်မဟုတ်ဘူးတဲ့ငါဘယောကဘာမှမပါဘူးငါလုံးလာငါဘာမှမပါဘူးငါခြေတော်လေးချပြီးဆင်းလာတာကိုအင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ခြေတော်ရေလောင်းပြီး အောက်ကနေခွင့်လက်ခံယူပြီးသူကသူတောက်တာငါတောက်ခိုင်းတာလည်းမဟုတ်ဘူးဒါကြောင့်ငါစိမကူအဲ့ဒီခါကလမှာရဟန်းတော်လေးစဉ်းစားတယ်ဒီနတ်ငါ့ကိုပြစ်ရှာနေတာပဲငါရဲ့သီလသိက္ခာဗုဒ္ဓညှိုးနှွမ်းတာကျူတာပုတ်တာကြောင်နာကြတာဆွမ်းနာကွက်တာရှိလားသူရှာတာနတ်မျက်စိနဲ့ရှာလို့တော့မတွေ့မတွေ့လို့သူကိုယ်တိုင်ဖန်တီးပြီးတော့ငါ့ကိုအပြစ်ချအောင်လုပ်တယ်ငါရဲ့သီလတွေ စင်ကြယ်မှုရှိသလားဆိုတာကိုအဲ့ဒီမှာယဟန်တော်လေးကလိုင်ကူပေါင်းဝမှာမတ်တရံပြီးလို့မိမိရဲ့သီလကို စင်ကြင်ကြည့်တာသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယနေ့ထက်တိုင်အောင်မိမိရဲ့သီလတွေမြို့တာ၆တာကြောင်းလာကြတာဆွမ်းနာကွက်တာရှိသလားဆိုပြီးတော့အဲ့ဒီမှာစင်ရင်စဉ်းစားတဲ့အခါကလည်းကြတော့နှလုံးသွင်းတဲ့အခါကလည်း မိမိရဲ့သီလတွေညှို့တာလျှောက်တာမရှိဘူးဆွမ်းနာကွက်တာမရှိဘူးကြောင်းနာကြတာမရှိဘူးပဂရိခယူသိင်းပုတ်တဲ့ကဲ့သို့ပြုစင်ဝန်းသိနေတာတွေ့ရတဲ့အခါကလည်းကြတော့ယဟန်တော်လေးစိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဗျာဝမ်းသာတယ်စိတ်ဒီပီတိတွေဖြစ်အဲ့ဒီမှာပီတိပါမောဇ္ဇတွေဖြစ်ပြီးတော့ဒီပီတိပါမောဇ္ဇမှာတဆင့်မိမိခန္ဓာညာစိုက်ပြီးတော့ဝိပဿနာတရားတွေရှုသွားတာ အဲ့ဒီမှာဝိပဿနာဉာဏ်လေးပိဋိပါမောဇ္ဇတွေဖြစ်ပြီးတော့စိတ်တွေကစင်ကြယ်ပြီးတော့ခန္ဓာကိုယ်ကြီးကကြွပြီးတော့ဒီခါနဲ့တက်အဲ့ဒီအချိန်မှာခန္ဓာကပေါ်သမျှအာယုန်တိုင်းကိုရှုမှတ်ပွားများအားထုတ်ရင်းနဲ့ဝိပဿနာဉာဏ်ဤအစဉ်စဉ်အားပြည့်ပြီးတော့ဝိပဿနာဉာဏ်အားတွေကနေအစဉ်စဉ်မဉာဏ်ဤအစဉ်စဉ်ဖြစ်အရဟတမဉာဏ်ဘုံဉာဏ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံပြီးယန္တာဖြစ်သွားတယ် မတ်တရရင်နဲ့ယန္တာဖြစ်သွားတယ်ဘယ်လိုရှုမှတ်ရင်လဲလဲလိုင်ကူပေါင်းဝမှာဘုန်းကြီးတို့ဒီမှာလိုင်ကူဆောင်းနှက်ကနေပြီးတော့ဆေးဆရာလို့ဆွဆွဲပြောဆိုနေတာကိုပယ်ဖြတ်ပြီးတော့မိမိရဲ့သီလကိုစင်ကြင်စင်ကြယ်တဲ့သီလအခြေခံပြီးတော့သမာဓိပညာအကျင့်တွေဆက်လက်ရှုပွားအထောက်လိုက်တဲ့အခါကလည်းကြတော့ဟောကိလေသာအသောကုန်ကံယန္တာဖြစ်သွားတာဓမ္မတရရင်ယန္တာဖြစ်တာ ဒါကြောင့်ဘုန်းကြီးတို့ယောဂီများရပ်ပြီးတော့ရှုမှတ်ရင်းတယ်လည်းပဲတရားတွေအတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးတရားရောမရနိုင်ဘူးလားရနိုင်ပါဘူးရနိုင်တယ်လေဒါနဲ့စပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာအင်မတန်ထင်ရှားခဲ့တဲ့မော်လမြိုင်ဘက်ကတော်ကူးဆိုတဲ့ဆရာတော်ကြီးဒါဘုန်းကြီးတို့ဝိပဿနာတရားတွေလေ့လာလိုက်စားတဲ့ပုဂ္ဂိုလ်တိုင်းဒါသိပါတယ်တော်ကူးဆရာတော်ကြီး သူဟာသက်တော်90ကျော်မှယဟန်ပြုတာဖြစ်ပါတယ်သူမှာသားတွေသမီးတွေလည်းရှိပါတယ်အဲ့ဒီသက်တော်90ကျော်မှဘယ်ပုဂ္ဂိုလ်ဓမ္မသူယဟန်ပြုလဲဆိုတော့မော်လမြိုင်မြို့ပေါ်ကမြို့ဘဝတတိပဋ္ဌာန်ဆရာတော်ကြီးထံကဒီမြို့ဘဝတတိပဋ္ဌာန်ဆရာတော်ကြီးဆိုတာကဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီး တောင်ဝိုင်းကလေးကနေပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်တဲ့အခါမှာအတူလိုက်ပါဖို့စိတ်ဝင်စားပြီးတော့အတူတူသွားဖို့စီစဉ်ထားတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။ဓမ္မစီဆရာတော်ဘုရားကြီးနဲ့အတူတောထွက်မလို့သို့တော့ဆွေတွေမျိုးတွေကနေပြီးတော့ပြန်ပြီးတော့ခေါ်တဲ့အတွက်ကြောင့်မို့လို့ပဲသူဆရာတော်ဘုရားကြီးနဲ့မလိုက်ဖြစ်ခဲ့ပါဘူး အဲဒီမျိုးဘဝသတိပဋ္ဌာန်ဆရာတော်ကြီးဟာမာသီဆရာတော်ဘုရားကြီးရဲ့ညွှန်ကြားတဲ့နိလန်းအတိုင်းပဲတရားကြီးကျူစာပေါ်များအားထုတ်လို့အင်မတန်ထင်ရှားတဲ့ဆရာတော်ကြီးဖြစ်ပါတယ်အဲ့ဒီမျိုးဘဝသတိပဋ္ဌာန်ဆရာတော်ကြီးထံမှာတရားတွေအားထုတ်ပြီးတော့သာသနာတော်ဘောင်ဝင်ရောက်ပြီးယဟန်ပြုယဟန်ပြုပြီးတော့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပွဲကြီးလည်းပဲတက်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒတိုင်လိုက်နာပြီးတော့နေထိုင်ခြင်းသုံးပါတယ် အဲ့ဒီတော်ကုဆရာတော်ဘုရားကြီးဟာဣရိယာပု၄ပါးစလုံးညွှန်ကြားပေးပါတယ်သူစီရောက်လာတဲ့ပုဂ္ဂိုလ်တိုင်းကိုထိုင်ဣရိယာပုနဲ့ရှုမှတ်ဖို့ဘောင်းမှုပိန်မှုလေးရှုမှတ်ဖို့ရတဲ့ကံမှာရတဲ့ဣရိယာပုလေးတကူလုံးစံပြားကခြေပြားတိုင်အောင်ကိုလုံးအာယုံဆိုင်ပြီးရှုမှတ်ဖို့ရရင်နဲ့လည်းဘောင်းမှုပိန်မှုလေးထင်ရှားနေရင်အဲ့ဒီဘောင်းနာပင်နာလေးရှုမှတ်ဖို့ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်ဖို့ရှုမှတ်နည်းတွေအတူတူပဲအားလုံးပဲနောက်ဆုံးအိယာပုံမှာ လျောင်းဆက်နားနေတဲ့အချိန်မှလည်းပဲအဲ့ဒီလျောင်းဆက်နားနေတဲ့အချိန်လေးရှုမှတ်ပုံလေးတွေကစပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဩဝါဒတော်တိုင်လိုက်နာပြီးတော့ကိုယ်တိုင်လည်းကျင့်သုံးနေပါလေလာလာသမျှတရားအထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုလည်းပဲဒီတိုင်းညင်ကြားပါအဲ့ဒီဆရာတော်ဘုရားကြီးထံမှာသွားရောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်ကြီး အထူးအားဖြင့်ဒီရက်တဲ့ကမ္မထံပေါ်ရက်တဲ့ဣရိယာပုနဲ့အထူးပြုပြီးတော့ညွှန်ကြားပေးတာများပါတယ်ရက်တဲ့ဣရိယာပုနဲ့ရှုမှတ်တဲ့အခါကဏ္ဍကြတော့စာပိုင်းမှာတော့မိမိစုံရက်ပြီးမျက်စိလေးမေ့ပြီးတကူလုံးဆံပြားကခြေပြားတိုင်အောင်ပေါ့ဟာယုံဆိုင်ပြီးတော့ရက်တယ်ရက်တယ်ရက်တယ်မူရလေးရှုနေတာတကူလုံး အဲဒီကမှာဘုန်းကြီးစောစောကပြောတဲ့အတိုင်းရိမ့်တဲ့သဘောရိုင်းတဲ့သဘောလှုပ်တဲ့သဘောတောင့်တင်းနေတဲ့သဘောဒီသဘောတွေအမြဲတမ်းရှားနေတာပဲအဲဒီဟာလေးတွေရှုမှတ်နေရင်ကနေပြီးတော့ရက်တဲ့ကံမှာဘာတွေတင်ရှားလာလဲဆိုတော့အောက်ကခြေဘဝါနဲ့ကျမ်းနဲ့အဲဒီခြေဘဝါနဲ့ကျမ်းနဲ့ထိထားတဲ့နေရာက ခြေဘဝါတွေပူလောင်လာတယ်အဲဒီမှာခြေဘဝါမှာလုံကိုပူလောင်လာတယ်အဲဒီကံမှာပူတယ်ပူတယ်ပူတယ်ရှုရတယ် ပူရင်လို့ရှုတဲ့အခါမှာဘုန်းကြီးတို့ဒီယောဂီပုဂ္ဂိုလ်တချို့ပုဂ္ဂိုလ်ဆိုရင်ရက်တဲ့ဣရိယာပုနဲ့တဏှာကြီးလောက်ဆိုရင်မရနိုင်တော့ဟောက်ကခြေပွားတွေကတခါနဲ့ပူလောင်လာအဲ့ဒါကိုဘုန်းကြီးတို့ဒီတောကူးဆရာတော်ကြီးကယောဂီကဣရိယာပုကိုပြင်တော့မယ်ဖြတ်တော့မယ်လို့ဆိုရင်ဆရာတော်ကြီးကဘေးနားလေးကနေပြီးတော့ယောဂီတိခံပြီးတော့ရှုမှန်တဲ့ ငရဲပုံကအပူကဒီတဲ့ပူတယ်တဲ့ငရဲအပူကဒီတဲ့ပူတယ်အဲ့ဒီငရဲအပူကိုမခံနိုင်လို့ရှိရင်ဒီခန္ဓာကဖောက်ပြန်ပြီးတော့သူ့တဘာဝလျောက်ပူတဲ့အပူလေးကိုသိခံပြီးရှုသိခံပြီးရှုဆိုပြီးတော့ဘေးကနေတတိပေးပြီးတော့ရှုခိုင်းတဲ့ကံမှာတရားရှုမှတ်နေတဲ့ပုဂ္ဂိုလ်လေးပဲသိခံပြီးရှုဟာ တချို့ပုဂ္ဂိုလ်ကြီးမှာ3နာရီလောက်ရတယ်4နာရီလောက်ရတယ်ဒီလောက်ပဲတချို့များများမရဘူးဒီလောက်ပဲတိတ်ခံပြီးရှုတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲဒီတုတ်ကုဆရာတော်ဘုရားကြီးဟာရက်တဲ့ဣရိယာပုဂ္ဂိုလ်အထူးပြုညွှန်ကြားတယ်ဆိုတာကိုဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပူဇော်ပွဲကြီးမှာတန်ခါဥပုပ်ပြုတဲ့ကံမှာမာသီဆရာတော်ဘုရားကြီးကဒီထဲမှာတုတ်ကုဆရာတော်ပါဒနာဆိုပြီးမေးတဲ့ကံမှာတုတ်ကုဆရာတော်က ပါလေเจ้าကိုလျှောက်ထားပါလေလျှောက်ထားတဲ့အခါကျတော့ဘေးကနာယကဆရာတော်များကတုတ်ကူဆရာတော်မတ္တကလေးရပ်ပါဆိုတော့တန်ခါ300လောက်ရှိနေတဲ့အခါကာလကျတော့တန်ခါကြားရရနေကိုတော့ဘယ်နှမ်းမှမသိတော့မတ္တလေးရပ်ခိုင်းပါလေအိမ်မှာတန်ခါရဲ့သုံးပုံနှစ်ပုံလောက်ကနေပြီးတော့မတ္တကလေးရပ်ပါအဲဒီမှာတတော်ကတော့ကြီးနေပါပြီတတော်အဲဒီမှာမာစီဆရာတော်ဘုရားကြီးကမေးတယ်တောကူးဆရာတော် ဣရိယာပု၄ပါးမှာရတဲ့ဣရိယာပုနဲ့ညွန်ကြားတယ်လို့ကြားတယ်ဟုတ်သလားဆိုဟုတ်ပါတယ်ဗျာရတဲ့ဣရိယာပုနဲ့အထူးပြုပြီးညွန်ကြားတယ်ဆိုတော့ထိုင်ဣရိယာပုရောဆိုတော့ထိုင်ဣရိယာပုလည်းတပြီးတော့အတုပုအလုံးညွန်ကြားပါတယ်စဉ္ညာဣရိယာပုလျောင်းတဲ့ဣရိယာပုအကုန်လုံးညွန်ကြားပါတယ်သို့တော်လည်းပဲရတဲ့ဣရိယာပုဟာအထူးပြုပြီးညွန်ကြားရတာကဝရိယ တိုးပြီးတော့ရှုမှတ်နိုင်လို့ရတဲ့ဣရိယာပုနဲ့ညွှန်ကြားခြင်းဖြစ်ပါလေ။များသောအားဖြင့်ထိုင်တဲ့ဣရိယာပုဆိုရင်တဲ့ယောဂီများကဝရိယအင်မတန်ရော့ပါလေ။ဝရိယရော့တော့ထိုင်တဲ့ဣရိယာပုနဲ့ဆိုရင်စိတ်တွေထွက်သွားလိုက်။သို့မဟုတ်အင်ငိုင်းလိုက်ဒီလိုအိတ်တင်အိမ်ငိုက်နေတာတို့စိတ်ထွက်နေတာတို့ဆိုတာဝရိယအားကောင်းလို့လားအနည်းနေလို့လားအနည်းနေပါ ရိယအာနေနေလို့ယောဂီကထိုင်ရင်းနဲ့တခါလေးဇက်ကျိုးပြီးအိပ်ပျော်သွားတယ်အိမ်ငိုက်သွားတယ်အဲလိုဇက်ကျိုးပြီးအိမ်ငိုက်အိပ်ပျော်သွားပြီဆိုရင် तू မရှုမှတ်တော့ဘူးတမာတိမဖြစ်နိုင်တော့ဝိပဿနာဉာဏ်လည်းမဖြစ်နိုင်တော့ဒါကြောင့်ရက်ပြီးတော့ရှုမှတ်တဲ့အခါကာလကြတော့အိမ်ငိုက်လို့ရောရသေးလားစိတ်တွေလွတ်ထားလို့ရောရသေးလားမရတော့ဘူးအထုတ်ကြည့်ပေါ့စမ်းပြီးတော့ အဲဒီမှာရက်တဲ့ဣရိယာပုနဲ့စိတ်တွေထွက်သွားပြီဆိုရင်လည်းပဲလူကတစ်ကိုယ်လုံးကိုရိုင်သွားတာဘေးပြစ်လဲတော့မလို့ဖြစ်သွားတာတတိယလွတ်သွားပြီအိမ်ငယ်ကြီးပါလားပြစ်လဲတော့မှာပဲလေသူကဘယ်လိုဆိုတော့ဝရိယကရော့ထားရသလားတိုးထားရသလားဝရိယတိုးထားရဒါကြောင့်ယောဂီများဟာထိုင်ဣရိယာပုနဲ့ဆိုရင်ဝရိယတွေယော့လုံးလို့တမာတိမဖြစ်နိုင်လို့လို့တပည့်တော်ရက်တဲ့ဣရိယာပုနဲ့ညွန်ကြားပါလေဗျာလို့လျှောက်တဲ့အခါ ဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကတာဓုခေါ်ပါတယ်။ကောင်းတယ်တဲ့အဲ့ဒီမှာတော်ကူဆရာတော်ဒီလိုဝိရိယလေးထူထောင်ပြီးတော့ညွှန်ကြားပေးတာကောင်းပါလေဆိုပြီးတော့ဆရာတော်ဘုရားကြီးကထောက်ခံစကားပြောကြားပေးပါတယ်။အဲ့ဒီလိုပဲဒီတော်ကူဆရာတော်ဘုရားကြီးဟာသူကိုယ်တိုင်လည်းပဲရက်တဲ့ဣရိယာပုဂ္ဂိုလ်အထူးပြုပြီးအားထုတ်ပါတယ်။ဘလောက်ထိအောင်အားထုတ်နိုင်တယ်လဲဆိုရင်ရက်တဲ့ဣရိယာပုဂ္ဂိုလ်နဲ့24နာရီတည်တည်ရနိုင်တယ် ဣရိယာပုခိုင်မြဲတာလားမခိုင်မြဲတာလားခိုင်မြဲတာဘုန်းကြီးတို့ယောဂီများ ထိုင်တဲ့ဣရိယာပုတော့တဏှာကြီးမနဲ့ကြိုးစားနေရဟိုမှာရက်တဲ့ဣရိယာပုကို24နာရီတိုင်တိုင်ထိုင်တဲ့ဣရိယာပုလည်း24နာရီဈဉ္ဉံဣရိယာပုလည်း24နာရီလျှောင်းတဲ့ဣရိယာပုလည်း24နာရီဣရိယာပု၄ပါးစလုံးဒီတော်ကူးဆရာတော်ကြီးဟာအလွန်နိုင်နေတယ် ဒါတော့ဘုန်းကြီးတို့ယောဂီများကိုဒီဣရိယာပု၄ပါးတွေကကြိုက်တဲ့ဣရိယာပုရွေးပါဆိုရင်ဘယ်ဣရိယာပုရွေးမလဲဟမ်ဣရိယာပုလားဣတိဘုန်းကြီးဣတိဣရိယာပုနဲ့တရားမှတ်ခိုင်းထားတာလေဘုန်းကြီးကိုယ်တိုင်တခါတွေ့ဘူးတယ်တာကိတဘက်မှာဓမ္မယုံကြီးတစ်ခုပေါ်မှာအဲ့ဒီဓမ္မယုံဘုံက တရားဟိုမြတ်စွာဘုရားရဲ့ပလင်တကယ်ကြီးတွေကအင်တန်မှလက်ရကောင်းနေဆိုတာကိုသိလို့ကျမ်းလို့ဘုန်းကြီးသွားကြည့်တယ်။သွားပြီးလေ့လာတဲ့အခါကလည်းကြတော့အဲ့ဒီပုံမှာတရားစခန်းတစ်ခုတွေ့တာလေဆိုင်ဖို့ကြီးနဲ့လူတကာပါပဲ။ယဟန်နေတော့မဟုတ်ပါဘူးလူတကာပြတယ်။အဲ့ဒီမှာဒီယောဂီပုဂ္ဂိုလ်တွေကိုအိယာပေါ်အကုန်လုံးဓမ္မယုံမှာ အိဘုန်းကြီးကတော့တရားစခန်းဆိုတော့ ဘုန်းကြီးနောက်ကပါလာတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကအသာလေးတူတူမှတရားစခန်းယောဂီတွေတရားထုတ်နေလိမ့်မယ်။ဘုန်းကြီးခြေတန်းတောင်လုံလုံလေးအသာလေးသွားတာပါအသာလေးတက်သွားတယ်။ဟိုပေါ်ကြတော့အကုန်လုံးကပက်လက်တွေအဲ့ဒီမှာဆောင်းလေးတွေကိုလည်းခြုံခေါင်းလေးတွေပေါ်တာ။ဟိုကကမ္မထဆရာထင်ပါတယ်သူကမဲ့နဲ့ပြောနေတာဘာတွေပြောဟောနေတယ်တော့မသိပါဘူး။အောက်ကယောဂီတွေကလည်းခရောခရောနဲ့တခါလေအကုန်လုံးကတခါလေတခေါနဲ့ အဲဒီမှာအိတ်တက်ဣရိယာဘုံနဲ့ယူခိုင်းနေတာနဲ့တူပါတယ်ဒီကနေ့အကုန်လုံးကအောက်တဲ့ပုဂ္ဂိုလ်ကြီးအောက်ကပုဂ္ဂိုလ်ကြီးတကောကောနဲ့နေတာဒါပေမဲ့လို့လည်းပဲဘုန်းကြီးတို့ဟိုစဉ်းစားကြည့်ပေါ့ဒီအိတ်တက်ဣရိယာဘုံနဲ့24နာရီဆိုတာဘလို့မှဒီလောက်ထိအောင်မနေနိုင်ဘူးလေဣရိယာဘုံတစ်မျိုးတည်းနဲ့ဟိုလျောင်းတဲ့ဣရိယာဘုံလေးကိုကြည့်ကြည့်ပေါ့ပက်လက်ကလေးထားအိတ်ကြည့်ကြောတွေဘာဖြစ်လာလဲ။ ဘူးလာတာမနေနိုင်ဘူးတခါတစ်ဖက်ကိုမဆောင်ရဘူးလားဆောင်ရတာပဲဒီဆရာတော်ကြီးက24နာရီမပြောင်းဝဲမရှိပဲပက်လက်ကလေးနေတာကိုကိုကိုအသေးကောင်လေးလိုထားပြီးတော့နေပြီးတော့ရှုမှတ်နိုင်တာအဲ့ဒီလိုကိုဣရိယာပု၄ပါးစလုံးကိုနိုင်နိုင်နေနေရှုမှတ်နိုင်တယ်ဒါကြောင့်ဒီဆရာတော်ဘုရားကြီးနောက်ဆုံးချိန်ပေါ့တက်တော်80ကျော်90လောက်အဲ့ဒီအချိန်မှာမန္တလေးမြို့မှာရှိတဲ့ဆရာဝန်ကြီးတွေသွားပြီးတော့ဆရာတော်ကြီးပြုစုပြီးတော့နေကြတာပဲ။ အဲဒီဆရာတော်ဘုရားရဲ့ထုတ်ပတ်ဒီလေးကိုဘုန်းကြီးတို့ဖတ်ကြည့်လိုက်တဲ့အခါကလည်းကြတော့ဒီဆရာဝန်ကြီးတွေကိုယ်တိုင်ကဒီဆရာတော်ဘုရားရဲ့နောက်ဆုံးအချိန်နီးကပြည့်စုံဆောင်ရှောက်နေတာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးပုံမှာ လုံးဝတန်တရားမရှိတကယ်တရားပေါင်းမြောက်တဲ့ဆရာတော်ကြီးပဲဆိုတာကို အားလုံးကလက်ခံကြတယ်။ဒါကြောင့်ဒီရက်တဲ့ဣရိယာပုနဲ့ရှုမှတ်ခြင်းအားဖြင့်ဘုန်းကြီးတို့ယောဂီများရောတရားမတွေ့နိုင်ဘူးလား။မတွေ့နိုင်ပါ တရားတွေ့နိုင်တယ်လေဘုန်းကြီးစောစောကပြောခဲ့ပြီရက်တဲ့အမူအရာလေးကိုရက်တယ်လို့ရှုနေတဲ့အခါမှာအင်းရိုင်နေတဲ့သဘောတွန်းကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောသဘောလေးတွေ့နေပြီဆိုရင်ဒါတရားတွေ့နေတာပဲလေတရားဆိုတာသဘောပဲသဘောဆိုတာတရားပဲတရားတွေ့ခြင်းတဲ့ပုဂ္ဂိုလ်ဟာသဘောလေးကိုတွေ့အောင်ရှုရတယ်တရားမြင်ခြင်းတဲ့ပုဂ္ဂိုလ်ဟာသဘောကိုမြင်အောင်ရှုရတယ် အဲ့ဒီသဘောလေးမြင်နေပြီဆိုတရားမြင်နေပြီသဘောလေးတွေ့နေပြီဆိုတရားတွေ့နေပြီဘာတရားတွေ့နေတာလဲဆိုရင်ရုပ်တရားနဲ့နံတရားတွေ့ပြီဘာတရားတွေ့တာလဲရုပ်တရားနဲ့နံတရားလေဟိုမှာတောင့်တင်းနေတာရင်းရယ်နေတာလှုပ်ရှားနေတာရွေ့ရှားနေတာဒါဝါယောတရုပ်ပဲဒါကိုသိနေတဲ့စိတ်လေးကနံပဲအဲ့ဒီမှာရက်တယ်လို့ရှုနေတဲ့အခက်ကလေးမှာဟောယုံနံကိုပဲတွေ့နေတာ ငါရတာလည်းမဟုတ်ဘူးသူရတာယောက်ျားမိန်းမရတာမဟုတ်ဘူးပုဂ္ဂိုလ်တ attva ရနေတာမဟုတ်ဘူးအဲ့ဒီမှာယုံနဲ့နာပဲဒါပဲရှိနေတာတောင့်တင်းနေတာလေးကယုံသိနေတာလေးကနာရင်းရနေတာလေးကယုံသိနေတာလေးကနာထောက်ကန်နေတာလေးကယုံသိနေတာလေးကနာဒါယုံနဲ့နာပဲရှိဆက်ရှုနေတဲ့ကံမှာဒီခန္ဓာကိုယ်ပေါ်မှာပေါ်လာတဲ့အဲ့ဒီမှာဂျိမ့်မှုလေးတွေကြည့်လိုက်တစ်ချက်ဂျိမ့်လိုက်တစ်ချက်ပြက်လိုက်တစ်ချက်ဂျိမ့်လိုက်တစ်ချက်ပြက်လိုက်တစ်ချက်လှုပ်လိုက်တစ်ချက်ပြက်လိုက်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 ဆင်ញင်စဉ်းစားပြီးတော့တွေ့တဲ့အတွေ့အကြုံကြတော့စိဏမယညာလို့ခေါ်တယ်။စာရိဖတ်တာလို့လေ့လာထားလို့ကိုယ်ကသဘောပေါက်နေတာဆိုရင်တော့တုတ္တမယညာလို့ခေါ်တယ်။အခုလို့ရှုမှတ်ရင်းနဲ့ပဲစိတ်တိုင်းကြသဘောကြကိုတွေ့သွားတာအဲဒီမှာဩဖြစ်ပြီးပြည့်နေတယ်ဆိုတော့ဒါခေါ်တာကိုဘာတစ်ခုမှမြဲတာမတွေ့ပါလားလှုပ်တာစောစောကလှုပ်တယ်အခုမရှိတော့စောစောကတင်းတာလေးအခုမရှိတော့စောစောကတောင်းတာလေးအခုမရှိတော့ ပေါ်ပေါ်ပြီးတိုင်းဒီခါလည်းမရှိတော့ဘူးပြောက်ပြောက်သွားတာဒါမမြဲတဲ့အိဋ္ဌာဆိုတာဒါပါလားဆိုတာကိုယ်တိုင်ဆုံးဖြတ်နိုင်သွားပြီဆိုရင်ဒါတကယ်ကိုဘာဝနာမရညံပဲအဲ့လိုဘာဝနာမရညံနေပေါ်ပေါက်လာတဲ့အခါကလည်းကြတော့မှသူဟာသူဝိပဿနာညံနေအစဉ်စဉ်ဓမ္မချမ်းသာဆိုတာလေးကိုအဲ့ဒီမှာလာပြီးတွေ့တော့တာပဲသူဟာသူဒီပေါ်မှာပဲဖြစ်မှုပြမှုတွေကိုအဲ့ဒါအကုန်လုံးသိနေရင်ကနေပြီးတော့ စိတ်တွေကနိဗ္ဗာန်တရားတွေကင်းပြီးတော့စိတ်တွေကစင်ကြယ်နေတာအဲ့ဒီစင်ကြယ်တဲ့စိတ်တွေနဲ့တခါလဲရှုမှတ်နေတဲ့အခါကာလကြတော့ကိုယ်ပါဝန်းခြင်းအားလုံးကလင်းရောက်ပြီးဒီပတ္တိဒုက္ခတရစတဲ့တရားချမ်းသာတွေအဲ့ဒီမှာလာပြီးတွေ့တော့တာပဲဓမ္မချမ်းသာဆိုတာကုဒီဖြစ်ဖြစ်ဉာဏ်ကိုပေါ်လာပြီးဆိုတဲ့အချိန်လေးမှာပဲတွေ့တာလားအဲ့ဒီချမ်းသာတွေကိုယောဂီပုဂ္ဂိုလ်ကသဘောကျနှစ်သက်ရမှာလားဆိုတော့မဟုတ်ဘူးဒါဆက်ပြီးရှုသွားတာ ရှုသွားတဲ့ခါကျတော့ဆင်းရဲတာလည်းပဲဖြစ်ပြီးဖြစ်တယ်လို့ချမ်းသာတာလည်းပဲဘာဖြစ်လဲဖြစ်ပြီးဖြစ်သွားတာပဲဘာတစ်ခုမှမမြင်ဘူးအဲ့ဒီမမြင်တဲ့သဘောကိုသိချင်သိသွားတာဒီညာနေစင့်စင့်ရင့်ကျက်ပြည့်စုံတဲ့အခါကလာကြတော့ဟောကိရိတာအသောကုန်ခံပြီးရဟနာဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုမှတ်နေမှတရားတွေ့နိုင်တာမဟုတ်ဘူးရပ်ပြီးရှုမှတ်ရင်ရောတရားမတွေ့ဘူးလားဟေးအဲ့ဒီစောစောကပြောတဲ့ပပ္ပန္နဝါဒီတိတ်တမတရား ရပ်ပြီးရှုမှတ်နေတာပဲတကယ်ကိုသူ့ရဲ့ဒီမှာလိုင်ကူဘောဝမမတ်တရရဲ့ပဲသူ့သီလကိုဆင်ကျင်တာပဲဆင်ကျင်နေတာတွေ့တဲ့အခါကျတော့ပိဋိပါမုံစာတွေဖြစ်တယ်အဲ့ဒီပိဋိပါမုံစာတွေမှာတဆင့်ရှုမှတ်ပွားများအထုတ်တာအဲ့ဒီမှာကိလေသာအသောကုန်ကံပြီးယန္တာဖြစ်သွားတာထိုင်ရှုမှတ်ရင်မဟုတ်ဘူးရက်ရှုမှတ်ရင်လည်းတရားရတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲ ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တိပ္ပဌာန်တရားတွေရှုတဲ့အခါကာလမှာထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဆိုတဲ့ဣရိယာပု၄မျိုးအဲ့ဒီ၄မျိုးဟာဘယ်ဣရိယာပုနဲ့ပဲရှုရှုထိုင်နေရှုထိုင်ရှုလို့လည်းပဲတရားတွေ့သလိုဈဉ္ညာလျှောက်ရှုတဲ့ခံမှလည်းပဲသုဘတပြရပဲကြည့်လို့ယဟန်ယန္နာဖြစ်သွားတာတရားမရနိုင်ဘူးလားအခုရပ်ပြီးရှုမှတ်တဲ့ခံမှဒိဋ္ဌမထေကဲ့သို့တရားမရနိုင်ဘူးလား နောက်ဆုံးအိယာပေါ်လျောင်းပြီးတော့ရှုမယ်ဆိုရင် ရောမရနိုင်ဘူးလားရနိုင်တာပေါ့ဒီဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကညီတော်အာနန္ဒာကြီးပေါ့ညီတော်အာနန္ဒာဟာထိုင်ရှုရင်းနဲ့ယန္တာဖြစ်တာမဟုတ်ဘူးအထူးပြုပြီးရှုတာဈဉ္ညာမယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဈဉ္ညာအထူးပြုတိုက်တွန်းပေးနေတာစပြီးတော့တရားအားထုတ်စာပုဂ္ဂိုလ်များထိုင်ရှုမှတ်တာနဲ့ဆိုင်ဈဉ္ညာရှုမှတ်တာကတမာရီမြန်မြန်ဖြစ်လွယ်တယ် ထိုင်တဲ့အခါလူကငြိမ်နေတယ်ခန္ဓာကိုယ်ကတော့ငြိမ်နေတယ်စိတ်ကငြိမ်ရလားမငြိမ်ဘူးစိတ်ကအတင်းလှုပ်ရှားတာပဲဈဉ္ညာလျှောက်ပြီးရှုကြည့်လိုက်သို့တော်အများကြီးနဲ့တော့သွားမလျှောက်နဲ့တနည်းအားကိုယ့်အကိုသိတတ်နေလျှောက်ကြည့်လိုက်တေချာဘုန်းကြီးပြသလိုပဲညာလန်းရင်ညာလန်းတယ်တယ်နဲ့လမ်းမှုဆုံးတာနဲ့တထက်တည်းကြပြီစီဘယ်ချိန်လမ်းလိုက်တဲ့ကဘယ်လမ်းတယ်တထက်တည်းကြပြီစီညာချိန်လမ်းလိုက်တဲ့ကညာလန်းတယ် အဲ့ဒီလိုတလန်းချင်းတလန်းချင်းလေးရှုမှတ်ကြည့်စိတ်ဟာညာခြေပေါ်ရောက်သွားလိုက်ပဲခြေပေါ်ရောက်သွားလိုက်ညာခြေပေါ်ရောက်သွားလိုက်ပဲခြေပေါ်ရောက်ဘယ်မှမသွားတော့စိတ်တွေဘယ်မှပြင်မသွားတော့ဒီပေါ်မှာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်တဲ့အခါလှုပ်ရှားနေပြီမဲ့ခန္ဓာကလှုပ်ရှားနေပြီမဲ့စိတ်ကြတော့မြန်မြန်ကြီးတည်ငြိမ်လွယ်တယ်အဲ့ဒီကစိတ်တည်ငြိမ်မှုတမာရီဟာထိုင်ရှုမှတ်တဲ့အခါမှာပို့ပြီးတော့ဝိပဿနာတမာရီအားတွေမကောင်းနိုင်ဘူးလား အဲ့ဒီတမာရီအားတွေအာကောင်းထက်တန်လာတဲ့ခါကျတော့ယုတ်သဘောနံသဘောအမှန်တရားတွေအကုန်လုံးသိလာတဲ့ဖြစ်တဲ့သဘောတွေဒါကြောင့်မို့ဘုန်းကြီးတို့ဒီမှာစပြီးတော့အာထုဇတမာရီထူထောင်စပုဂ္ဂိုလ်ဟာဈဉ္ဉံဣရိယာပုဟာတင့်လျော်ဆုံးမှာနောက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ပါဠိတော်ကိုကြည့်လိုက်ခြင်းအပြင်လည်းပဲစင်ကမေနာနိတ္တဇာရတဲ့ပါဠိကစင်ကမေနာဆိုတာဈဉ္ဉံလျှောက်ပြီးရှုမှတ်တာ ပါဠိကဈဉ္ဉံကိုအရင်လျှောက်ခိုင်းတာလားကြည့်နိတိဇာယထိုင်၍၎င်းစင်ကမေနဈဉ္ဉံလျှောက်၍၎င်းနဲ့ဈဉ္ဉံကိုအရင်ဟောပြီးတော့မှဒီမှာထိုင်တဲ့အမူအရာကိုရှုမှတ်ပုံလေးဟောတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဈဉ္ဉံကိုလျှောက်အခုဒီမှာညီတော်အာနန္ဒာဟာဈဉ္ဉံကိုအထူးပြုပြီးဈဉ္ဉံလျှောက်ပြီးရှုမှတ်တာအဲ့ဒီလိုဈဉ္ဉံလျှောက်ပြီးတော့ညအချိန်ကာကလမှာပထမယံဒုတိယယံအခါလေးရှုနေတာနောက်ဆုံးမိုးတော့ယံရောက် အဲ့ဒီမှာပင်မလာပြီခါတွေလည်းညောင်းလာတောင်းလာပြီခြေထောက်တွေလည်းတောင်းလာပြီဒီလိုဆွဲနေပြီအဲ့ဒီချိန်ခါကလာမှာပင်မနေပင်မနေတဲ့ခါကလာငါခိတ္တခဏနားအောင်မယ်ခိတ္တခဏနားမယ်ဆိုတော့စိတ်ကိုတင်းတာလားလျှော့တာလားစိတ်ကိုလျှော့ချလိုက်တာသောသောပိုင်းကဝရိယတင်ပြီးကြိုးစားနေတာတခါတည်းနဲ့ဒီနေ့တရားနာဖြစ်မှာဖြစ်မယ်မနေ့ကဆိုရင်တန်ခါယရဏကြီးတင်တော့မယ်တန်ခါယရဏကြီး တန်ခါးတွေစုပေါင်းပြီးတော့မြတ်စွာဘုရားဟောကြားတော်မူတဲ့သုတ်တံပိဓမဝီနည်းဆိုတဲ့ဒေသနာတော်တွေကိုစုပေါင်းရွတ်ဖတ်ပြီးတော့အတည်ပြုတော်မယ်။ယနေ့တော့ငါမပါလို့လည်းမဖြစ်ဘူးဒါကြောင့်မို့ဒီညမှာပဲတရားရအောင်အထုတ်မယ်ယန္တာဖြစ်အောင်အထုတ်မယ်ဆိုပြီးအထုတ်တာယန္တာမဖြစ်သေးဘူး။အဲဒီမှာဝရိယတွေလွန်ကဲပြီးတော့ယန္တာမဖြစ်ဘူးဖြစ်နေတယ်။အဲဒီအချိန်မှာအခုဝရိယတွေကျော့သွားမိမိရဲ့ လေရောက်เสียရဖြစ်တယ်ညောင်ဆောင်ကတင်ပေါ်ကရင်ကိုသွားကရင်နဲ့ရောက်တော့ရက်တယ်ရက်တယ်မှတ်တယ်အဲ့ဒီမှာရရတဲ့အမူအရာမှတ်နေရင်ကထိုင်ခြင်းနဲ့စိတ်လေးဖြစ်ပေါ်လာတော့ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့မှတ်တယ်ထိုင်ချလိုက်တဲ့အခါကျတော့မှထိုင်နေထိုင်နေထိုင်နေထိုင်နေဟောခန္ဓာကိုယ်အောက်ချအဲဒီမှာဝရိယတွေကတပြေးပြီးရော့ချလာထိုင်ပြီးပြန်တော့လည်းပဲတညာလုံးဈဉ္ညာလျှောက်ရှုမှတ်နေတာဆိုတော့တောင့်တင်းနေ လဲခြင်းနဲ့စိတ်လေးဖြစ်ပေါ်လာတဲ့အခါကျလဲခြင်းနဲ့လဲခြင်းနဲ့လဲခြင်းနဲ့လို့ရှုတာရုပ်ကိုရှုတာလားစိတ်ကိုရှုတာလားစိတ်ကိုရှုတာတချို့ကလဲခြင်းနဲ့ဆိုပြီးလဲချတာမဟုတ်ဘူးလဲခြင်းနဲ့ဆိုတာစိတ်လဲတော့မှလဲတယ်လဲတယ်လဲတယ်ဒီလိုရှုရတာအဲဒီမှာလဲခြင်းတဲ့စိတ်လေးကိုပထမရှုတယ်နောက်မှတရွေချင်းတရွေချင်းလဲလိုက်တော့မှလဲတယ်လဲတယ်လဲတယ်စိတ်ကိုလျှော့ချလိုက်တာ အဲ့ဒီမှာမှကြမှာဝရိယနဲ့တမာရီညီမျှသွားအဲ့ဒီဝရိယနဲ့တမာရီညီမျှလဲညီမျှရောအဲ့ဒီမှာဉာဏ်တွေပေါ်လာတာတစ်ချက်ခန္ဓာကိုယ်လေးလဲချလိုက်ပြက်သွားလိုက်နောက်တစ်ချက်လဲချလိုက်ပြက်သွားလိုက်နောက်တစ်ချက်လဲချလိုက်ပြက်သွားလိုက်အစဉ်စဉ်လဲမှုရဲ့အစဉ်စဉ်ဟာဒီခါလေးပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ဒီအနေဝိပဿနာဉာဏ်တွေအစဉ်စဉ်တက်သွားတာနောက်ဆုံးအဲ့ဒီ ရှင်အနန္ဒဟာခြေထောက်ကအောက်ကကြမ်းကနေလွတ်သွားပြီခြေထောက်အောက်ကိုချထားတဲ့ခြေထောက်ကကြမ်းမော်ကနေလွတ်သွားပြီခေါင်းမိမိရဲ့ဥကောင်းကလည်းပဲခေါင်းအုံးနဲ့မထိခင်ခေါင်းအုံးနဲ့ထိသွားပြီဆိုရင်လည်းဒါအိတ်တေကမထံပေါ့ခေါင်းအုံးနဲ့မထိခင်ခြေထောက်ကလည်းကြမ်းနဲ့ထိထားတယ်ဆိုရင်ဒါရက်ကမထံထိုင်ကမထံဒီလိုသွားရမယ် အခုအဲ့ဒီလိုကျန်းကလည်းခြေောက်ကလွတ်ဥကောင်းကလည်းဟိုဘက်မှာကောင်းအောင်နဲ့မထီသေးခင်လျှောင်းနေတဲ့အချိန်လေးပေါ့လေလျှောင်းနေတဲ့အချိန်လေးအဲ့ဒီအချိန်လေးမှာဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့စဉ်စဉ်တက်ပြီးတော့ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတာအိတ်နေစဉ်ဖြစ်တာမဟုတ်ဘူးလဲလျှောင်းစဉ်ဖြစ်တာဘယ်အချိန်မှဖြစ်တာလဲလျှောင်းစဉ် လဲလျောင်းစဉ်မှာဖြစ်တာတကယ်ကိုဣရိယာပု၄ပါးမှာအလွတ်ယဟနာဖြစ်တာဒီကျွန်တော်အနန္ဒာကအင်မတန်မှဆန်းပြားတယ်ထူးခြားဆန်းကျယ်တယ်မထင်မြတ်တပါးပဲသူကပရိနိဗ္ဗာန်ဇာန်တော့လည်းပဲတခြားပုဂ္ဂိုလ်တွေလိုမဟုတ်ဘူးကောင်းငင်မှာမတ္တရပြီးတော့ပြိနိဗ္ဗာန်ဆန္ဒဒီပုဂ္ဂိုလ်အဲ့ဒီလောက်ထူးခြားတဲ့ပုဂ္ဂိုလ်ဒါကြောင့်မို့ကုတရားရလို့ယဟန္တာဖြစ်တဲ့အခါမှာလေလဲလျောင်းနေစင်မှာဖြစ်တယ်ဘုန်းကြီးတို့ယောဂီများက အဲ့ဒီလဲလျောင်းတဲ့အချိန်တော့မမှတ်ပါဘူးအေးရပေါ်ရောက်လို့စောင်းကြီးခြုံပြီးတော့မှဖောင်းနေပိနေမှနေတာအဲ့တော့လဲလျောင်းစဉ်မှာကိုအေးရပေါ်ကိုလဲလျောင်းစဉ်ကိုခန္ဓာကိုယ်လေးတစ်ပြေးပြေးဆင်းဆင်းကျနေတဲ့ပုံလေးအစင်းစင်းတဆင်ပြီးတဆင်တဆင်ပြီးတဆင်ကျလာတဲ့ပုံလေးဒါလေးကိုရှုမှတ်နေရမှာအဲ့လိုရှုမှတ်ပြီးတော့လဲလျောင်းစဉ်မှာရှုမှတ်ရင်းနဲ့ပဲကိရိတာအသောကုန်ခံရနာဖြစ်သွားတာဒါကြောင့် ဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုတရားမရနိုင်ဘူးလားဗျာဒါကြောင့်ယနေ့ဓမ္မစကုဓမ္မဗိမာန်တော်ကြီးအတွင်းမှာဓမ္မယုံတော်ကြီးအတွင်းမှာယနေ့9ရက်ဓမ္မသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာအထုတ်ကြတဲ့ယောဂီသူတော်စင်များဟာထိုင်ကမ္မထံတစ်ခုတည်းမဟုတ်ဘဲနဲ့ယက်တဲ့ကမ္မထံဈဉ္ဉံကမ္မထံစတဲ့ နောက်ဆုံးမိမိအိယာဘုခိတ္တခဏလင်းလျောင်းရင်တောင်မှအဲ့ဒီလင်းလျောင်းတဲ့ကမ္မထံများကိုဣရိယာပု၄ပါးကိုအကုန်လုံးအပြည့်စုံဘယ်ဣရိယာပုနဲ့မှလွတ်ထားတာမရှိဘဲနဲ့ရှုမှတ်ပွားများအထုနိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း